ယောမဩရစာခန်းကြီး7အငယ်1မှ30တို့ဖြစ်လျင်ဘုရားသခင်သည်မိမိလူမျိုးကိုပယ်တော်မူပြီးလောဟု မေးတော်ပယ်တော်မမူဟုဆိုရ၏ငါပင်ဣဒရေလလူဖြစ်၏အာဗြဟံအမျိုးဗိယမင်အနွယ်ဖြစ်၏ဘုရားသခင်သည် အထက်ကတိမှတ်တော်မူသောမိမိလူတို့ကိုပယ်တော်မမူပရောဖက်အေလိယက ။အိုထာဝရဘုရားသူတို့သည်ကိုတော်ဤပရောဖက်များကိုတတ်ကြပါပြီ။ကိုတော်ဤရစ်ပလင်များကိုဖြိုဖျက်ကြပါပြီ။အကျွန်ုပ်တယောက်တည်းကြံရစ်၍အကျွန်ုပ်အသက်ကိုပင်ရှာကြပါ၏ဟုဘုရားသခင်ရှေ့မှဤဒေလမျိုးတစ်ဖက်၌ရှောက်ထားသည်ဟုကျမ်းစာ၌ပါသောအကြောင်းကိုသင်တို့သည်မတိကြသလောထိုတို့လျှောက်သောအခါအဘယ်သို့ဗျာဒိတ်ထားတော်မူသည်ဟုမူကား ဗာလရှိ၌ဒူးမထောက်သောလူခဏထောင်တို့ကိုငါအဖို့ငါကြံကျွင်းစေပြီဟု မိန်တော်မူ၏ထိုနည်းတူယခုကာလတွင်ပင်ကျေးဇူးတော်အတိုင်းရွေးကောက်တော်မူသောအကျွင်းကြံရှိသေး၏ကျေးဇူးတော်အားဖြင့်ရှိလျင် ကိုကျင့်သောအကျင့်အားဖြင့်မရှိ ရှိလျင်ကျေးဇူးသည်ကျေးဇူးမဟုတ်ကိုကျင့်သောအကျင့်အားဖြင့်ရှိလျင်ကျေးဇူးအားဖြင့်မရှိ ရှိလျင် ကိုကျင့်သောအကျင့်သည်အကျင့်မဟုတ် သို့ဖြစ်လျှင်အဘယ်သို့နည်းဣသရေလလူတို့သည်ရှာသောအရာကို မတွေ့မရကြရွေးကောက်တော်မူသော သူတို့သာတွေ့ရကြ၏ကျွင်းသောသူတို့ကိုမှောင်မိုက်ဖုံးလွှမ်း၏ထိုတို့နှင့်ညီကျမ်းစာလာသည်ကားဘုရားသခင်သည်အိတ်ချင်သောသဘောကို၎င်းမမြင်နိုင်သော မျက်စိကို၎င်းမကြားနိုင်သော နားကို၎င်းထိုသူတို့အားပေးတော်မူပြီဟု လာ၏ထိုကျမ်းစာချက်သည်ယနေ့တိုင်အောင်ပြည့်စုံသည်ဒါဝိဒ်၏စကားဟုမူကားသူတို့စပွဲသည်သူတို့၌ကြော့ခွင်းတော်၎င်းဂျမ်းတော်၎င်းထောင်ချောက်တော်၎င်းခံထိုက်သောအပြစ်တော်၎င်းဖြစ်ပါစေသူတို့သည်မမြင်နိုင်အောင်မျက်စိကွယ်ပါစေသူတို့ကြောသည်လည်းအစဉ်ကုန်းပါစေဟုလာသည်အငယ်7မှ16 သို့ဖြစ်လျှင်ဣသရေလလူတို့သည်လဲ၍နေရသည်တိုင်အောင်ထိမိကြပြီလောဟုမေးသော်လဲ၍မနေရကြ သူတို့၏စိတ်ကိုနှိုးဆော်เสียအကြောင်းရှိစေခြင်းငှာသူတို့၏လဲခြင်းအပြင်ကယ်တင်တော်မူခြင်းကျေးဇူးသည်တပါးမျိုးသားတို့၌တက်ရောက်လေ၏သူတို့၏လဲခြင်းအရာသည် လောကီသားတို့၏စီးပွားကို၎င်းသူတို့၏ရှုံးခြင်းအရာသည်တပါးမျိုးသားတို့၏စီးပွားကို၎င်းပြုစုလျင် သူတို့၏ပြည့်စုံခြင်းအရာသည်သာ၍ပြုစုမည်မဟုတ်လောထိုတို့ဆိုသောငါသည်တပါးမျိုးသားတို့နှင့်ဆိုင်သောတမန်တော်ဖြစ်သည်နှင့်ညီထိုတမန်တော်၏အရာကို ချီးမွမ်းလျက်ငါအမျိုးသားချင်းတို့၏စိတ်ကိုတခုခုအားဖြင့်နှိုးဆော်၍အချို့တို့ကိုကယ်တင်ခြင်းဟာတပါးမျိုးသားဖြစ်သောတင်တို့အားဆိုရသည်ထိုသူတို့ကိုပေတော်မူခြင်းအရာသည် လောကီသားတို့၏မိတ္တဟာယဖွဲ့ခြင်းအကြောင်းဖြစ်လျင်သူတို့ကိုသိမ့်စီတော်မူခြင်းအရာသည်တေခြင်းမှထမြောက်ရှင်ပြန်ခြင်းကဲ့သို့ဖြစ်လိမ့်မည်မဟုတ်လောအူးနယ်သောမုတ်စင်းသည်တန်ရှင်းလျင်တပုံလုံးတန်ရှင်းလိမ့်မည်အမြင့်တန်ရှင်းလျင်အခက်အလဲများလဲတန်ရှင်းကြလိမ့်မည်အငယ်၁၉မှ24အချို့သော အခက်တို့ကို ချိုးဖဲ့ပြီးမှ ရိုင်းသောတန်လွင်ပင်ကြီးဟုသောတင်ကိုအထက်ငုံ၌ဆက်၍စိုက်သည်ဖြင့်အခက်များနှင့်အတူတန်လွင်ပင်အမြစ်ကို၎င်းအစီဩဇာကို၎င်းဆက်ဆံလျင်ချိုးဖဲ့သောအခက်တို့ကိုကဲ့ရဲ့ဝါကြွားခြင်းမရှိနှင့်ဝါကြွားလင်မူကားတင်သည်အမြစ်ကိုမဆောင်အမြစ်သည်တင့်ကိုဆောင်၏ငါကိုဆက်၍စိုက်ခြင်းငါထိုအခက်တို့ကိုချိုးဖဲ့ပြီဟု သင်ဆိုပြန်လျင်မှန်စေတော့မယုံကြည်သောစိတ်ရှိသောကြောင့်သူတို့ကိုချိုးဖဲ့သည်ဖြစ်၍သင်သည်ယုံကြည်ခြင်းအဖျင်သာတည်၏မာနစိတ်မရှိစေနှင့်ကြောက်ချင်းစိတ်ရှိစေလော့အကြောင်းမူကားဘုရားသခင်သည်ပဂတိအခက်များကိုနှမျောတော်မမူလျင်သင်တို့ကိုနှမျောတော်မူမည်လောတို့ဖြစ်၍လဲသောသူတို့၌ပြင်းစွာစီရင်တော်မူခြင်းကို၎င်း ကျေးဇူးတော်၌တင်သည်တည်နေလျင်တင်၌ပြုတော်မူသောကျေးဇူးတော်ကို၎င်းဤနှံပါးကို အောက်မေ့လော့ကျေးဇူးတော်၌မတီမနေလျင်တင်သည်လည်းခုတ်ပစ်ခြင်းကိုခံရမည်သူတို့သည်မယုံကြည်သောစိတ်ပြောက်လျင် အပင်၌တဖန်ဆက်၍စိုက်သောအခွင့်ကိုရကြလိမ့်မည်သူတို့ကိုတဖန်ဆက်၍စိုက်ခြင်းငှာဘုရားသခင်တတ်နိုင်တော်မူ၏အဘယ်သို့နည်းဟုမူကား ပဂတိရိုင်းသောတန်လွင်ပင်မှတင့်ကိုခုတ်ယူ၍ကောင်းသောတန်လွင်ပင်၌ပဂတိကိုမလိုက်ဘဲဆက်၍စိုက်သည်မှန်လျင်ပဂတိ အခက်ဖြစ်သောထိုသူတို့သည်မိမိတို့တန်လွင်ပင်ကိုဆက်၍စိုက်သောအခွင့်ကိုတာ၍ရကြမည်မဟုတ်လောအငယ်25မှ36ဤကိုယ်တို့သင်တို့သည်ဝါကြွားသောစိတ်မရှိစေမီအကြောင်း တပါမျိုးသားအပေါင်းတို့သည်မဝင်မှီတိုင်အောင်ဣသရေလလူအချို့တို့ကိုမှောင်မိုက်ဖုံးလွှမ်းခြင်းအကြောင်းတည်းဟုသောနက်နဲသောအရာကိုမသိဘဲနေစေခြင်းငှာငါအလိုမရှိ ထိုတို့ချမ်းသာနှင့်ညီဣဒေလလူအပေါင်းတို့သည်ကဲတင်ခြင်းတို့ ရောက်ကြလိမ့်မည်ချမ်းသာချက်ဟုမူကားကဲလွတ်သောသခင်သည်ဇီးအုံတောင်၌ပေါ်ထွန်း၍မတရားသောအမှုကိုယာကုပ်အမျိုးသားတို့မှ လွှဲတော်မူလက်တံ သူတို့အပြစ်များကိုငါပယ်ရှင်းသောအခါ၊သူတို့၌ငါပေးသောပဋိညာဉ်တရားသည်ထိုသို့သောတရားဖြစ်၏ဟုလာသတည်း။သူတို့သည်ဧဝံဂေလိတရားအားဖြင့်မူကား၊သင်တို့အကြောင်းကြောင့်ရန်သူဖြစ်ကြ၏။ရွေးကောက်တော်မူခြင်းအားဖြင့်မူကား၊ဘိုးဘေးများအကြောင်းကြောင့်ချစ်သူဖြစ်ကြ၏။အဘယ်သို့နည်းဟူမူကား၊ဘုရားသခင် ပေးသနားတော်မူခြင်း၊ခေါ်ထားတော်မူခြင်းကျေးဇူးသည် ဖောက်ပြန်ခြင်းသဘောမရှိ သင်တို့သည်အထက်ကဘုရားသခင်၏စကားတော်ကို နားမထောင်ဘဲနေသော်လည်း၊ယခုတွင် သူတို့နားမထောင်ခြင်းအမှုအားဖြင့်သနားတော်မူခြင်းကိုခံရသကဲ့သို့၊ထိုနည်းတူသင်တို့ခံရသောသနားတော်မူခြင်းအားဖြင့်သူတို့လည်းသနားတော်မူခြင်းကိုခံရမည်အကြောင်း ယခုတွင်သူတို့သည်နားမထောင်ဘဲနေရကြ၏ဘုရားသခင်သည်လူအပေါင်းတို့ကိုတနာတော်မူခြင်းအခွင့်ရှိစေခြင်းငှာလူအပေါင်းတို့ကိုနားမထောင်ခြင်းအဖြစ်၌ချုပ်ထားတော်မူ၏ဘုရားသခင်၏ပညာနှင့်ဉာဏ်တော်သည်အလွန်ကျယ်ဝန်းနဲ့နဲစွာတကားစင်တော်မူချက်တို့ကိုအဘယ်သူမျှစိ၍မကုံနိုင်ကြွတော်မူရာလမ်းတို့ကိုလိုက်၍ရှာတော်လဲမတွေ့မမိနိုင် ထာဝရဘုရား၏စိတ်တော်ကိုအဘယ်သူသိသနည်းထာဝရဘုရားနှင့်အဘယ်သူသည်တိုင်ပင်ဘက်ပြုသနည်းဂျေစုဆတ်တော်မူရမည်အကြောင်းထာဝရဘုရား၌အဘယ်သူသည်ဂျေစုပြုဘူးသနည်းခတ်သိမ်းသောအရာတို့သည်ကိုရော့အထဲက၎င်းကိုရော့အားဖြင့်၎င်းကိုရော့အဖို့လုံငါ၎င်းဖြစ်ကြ၏ကဘာဆက်ဆက်ဘုံကြီးတော်မူစေတည်း